အရိယသစ္စာ၄ပါးကိုသိမြင်တယ်အရိယသစ္စာ၄ပါးသိမြင်ပြီဆိုရင်နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ယောဂီတို့အထုတ်တဲ့ရည်ရွယ်ချက်ကအဲ့ဒီအထိအ ਨੇ ဆုံးရည်ရွယ်ချက်ပေါ့အရိယမက်က၄ပါးရှိတာသောတာပတ္တိမေသကရာဂာမိမေအနာဂာမိမေအရဟတမေ ထို့တူပဲမဲ့ရဲ့အကျိုးဖြစ်တဲ့ဖိုးကလည်းပဲ၄မျိုးပဲသောတပတ္တိဖိုးတက္ကရာဂမိဖိုးအနာဂမိဖိုးအရဟတမဖိုးအထုတ်တဲ့ရည်ရွယ်ချက်ကအ ਨੇ ဆုံးအဲ့ဒီအောက်ဆုံးမဲ့ရဖို့ သောတာပတ္တိမေရရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အယူမှာတက္ကာယဒိဋ္ဌိဘာပဲဖြစ်ဖြစ်ငါလို့ငါကိုင်းတယ်ဆိုတော့ငါအတ္တဒိဋ္ဌိအဲ့ဒီတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိကိုပယ်နိုင်ဖို့ရယ်ဖရာတရားသံဃာယရဏသုံးပါးပေါ်မှာ ယုံမှားတန်လျာဝိသိကိစ္စမဖြစ်ဖဲမဖြစ်အောင်ပယ်နိုင်မှုဒိဋ္ဌိနဲ့ဝိသိကိစ္စပယ်နိုင်မှုအရိယာမဲ့ထဲမှာအောက်ဆုံးမဲ့တော်အ ਨੇ ဆုံးရတယ်ဖရာကိုတန်လျာမရှိဘဲနဲ့အတိအကျယုံကြည်တယ်တရားကိုတန်လျာမရှိဘဲနဲ့အတိအကျယုံကြည်တယ် ပန်ငါကိုတန်တရားမရှိဘဲနဲ့အတိအကျယုံကြည်တယ်အဲလိုဘုရားတရားတန်ခါယရဏသုံးပါးကိုအတိအကျအပြည့်အဝနည်းနည်းလေးမှတန်တရားမရှိဘဲနဲ့ယုံကြည်တယ်အဲဒါလိုယုံကြည်ရင်သောတာပတ္တိမဉ္ဇဏ်ရတယ်သောတာပတ္တိမဉ္ဇဏ်ကဘုရားတရားတန်ခါပေါ်မှာ တန်မြဝိသိကိစ္စဖြစ်နေရင်အဲ့ဒါလုံးဝအမြင့်ပြပယ်ပြလိုက်တယ်ပယ်ပြလိုက်တော့ဖရာဘောတရားဘောသံဃာဘောလုံးဝတန်မြဝိသိကိစ္စမရှိဘဲနဲ့အတိအကျအပြည့်ဝယုံကြည်တဲ့တတ္တာပေါ်တော့သောတာပန်မှာဖြစ်ပေါ်တဲ့ဖရာတရားသံဃာယုံကြည်တဲ့တတ္တာကို သောတာပန်ကိုတတ်တော်လည်းပဲသောတာပန်ကအဲ့ဒီယုံကြည်မှုတော့မပြတ်ဘူးဘုရားမယုံနဲ့ယုံရင်တတ်မယ်ဆိုရင်ဒါအသက်ခံမယ်ဘုရားတော့ယုံအောင်ယုံတာပဲတရားမယုံနဲ့ယုံရင်တတ်မယ်ဆိုအသက်ပဲခံတယ်ယုံကြည်မှုမဖြစ်ဘူးတန်ဃာကို မယုံကြည်နဲ့ယုံကြည်ရင်တတ်မယ်ဆိုအတတ်ပဲခံမယ်သံဃာမယုံကြည်ပဲမနေနိုင်ဘူးအဲ့လောက်ကြအောင်သရတရားကခိုင်မြဲတယ်အဲ့ဒါလို့ခိုင်မြဲတဲ့တတ္တာကိုရတာကိုတန္တရာထဲမှာထောက်ရတရားရတယ်လို့ခေါ်တယ်သူမြေတန္တရာထဲထောက်ရတရားရပြီတန္တရာထဲမှာ မလွတ်နိုင်သေးလို့သွာလာနေရတော့လည်းပဲဆင်းရဲတဲ့ဘဝငရဲတိရစ္ဆာန်ပြိတ္တာသူတကယ်စတဲ့ဆင်းရဲတဲ့ဘဝတော့မရတော့ဘူးသူ600တရားရသွားပြီခေါ်တယ်သုတ်ပဋိဋ္ဌာကောင်းသော600တရားရှိကြကုန်ပြီဘဝထဖြစ်ကြကုန်တော့ကောင်းသော600တရားရှိကြတယ်ဆိုတာသန္တရာထဲမှာ သူဂတိဘဝမှာပဲရင်လဲပြီးတော့ဒုဂတိဘဝဘယ်တော့ခါမှမရောက်တော့ထောက်ရတရားရှိတယ်အဲ့ဒါလို့ထောက်ရတရားဘာကြောင့်ရှိသလဲလို့ဆိုတော့ခုနပြောတဲ့ယရဏသုံးပါးပေါ်မှာခိုင်မြဲတဲ့ယုံကြည်မှုရှိလို့အဓိကမတ္တတာခေါ်တယ် တရားအထုတ်တဲ့အတွက်ရရှိတဲ့ယုံကြည်မှုအဲ့ဒီယုံကြည်မှုရှိဖို့အဲ့ဒီယုံကြည်မှုရှိရင်ခုနဘုရားတရားသံဃာယရဏသုံးပါးပေါ်မှာသံဃာဝိသိကိစ္စဘာမှမရှိတော့ဘူး။အဲကြောင့်ဝိသိကိစ္စကိုပယ်တယ်။အဲဒါလိုပယ်နိုင်တာကလည်းပဲ ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတဲ့သဘောကိုရှင်းရှင်းလင်းလင်းပြီးပြီးသားသားသိတော့သုဒနာမှာပုဂ္ဂိုလ်သတ္တဝါဆိုတာမရှိဘူးမပြတ်ဖြစ်ပြနေတဲ့ယုံနာအစဉ်မြလာရှိတယ်ရှိတာပဲဆိုတဲ့ထူးခြားတဲ့အသည့်ကြောင့် ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးမပြတ်ဖြစ်ကြီးပြက်ကြီးနဲ့ဖြစ်ပြက်နေတဲ့ရုပ်စဉ်နာစဉ်မြတာပဲရှိတယ်လို့အနတ္တကိုကြာဇနာနာကိုတွေးသိလိုက်လို့အဲဒါအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိလည်းအမြင့်ပြပယ်လိုက်တယ်အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင့်ပြပယ်လိုက်တော့ဘုရားတရားသံဃာယရဏသုံးပါးပေါ်မှာ ခိုင်မြဲတဲ့ယုံကြည်မှုတတ္တာရတော့မယုံကြည်တဲ့တဏှာဝိသိကိစ္စကိုလည်းအမြစ်ပြတ်ပယ်လိုက်တယ်အမြစ်ပြတ်ပယ်လိုက်တယ်ဆိုအဲဒီတဏှာဝိသိကိစ္စနောက်ထပ်မဖြစ်တော့ဘူးအဲတော့သောတာပန်ဟာဒိဋ္ဌိနဲ့ဝိသိကိစ္စပယ်တယ်တဲ့အဲဒါလိုပယ်မိတဲ့အတွက် အရိယကန္တာသီလနဲ့လည်းပြည့်စုံလုံခြုံသွားတယ်အရိယကန္တာဆိုတာအရိယအရိယတို့ကန္တနှစ်သက်သောသီလအရိယကန္တအရိယတို့နှစ်သက်သောသီလတဲ့အရိယတို့နှစ်သက်သောသီလဆိုတာ၅ပါးသီလပေါ့အရိယသောတပတ္တိ မဲ့ဖို့အရိယာဖြစ်တဲ့အချိန်ကစပြီးအရိယကန္တာသီလခေါ်တဲ့၅ပါးသီလအပြည့်အဝလုံခြုံသွားရောအပြည့်အပြည့်အဝလုံခြုံသွားတော့ဘာကြောင့်အပြည့်အဝလုံခြုံသွားလဲဆိုတော့ဖရာကိုယုံကြည်မှုခိုင်မြဲသွားလို့တရားယုံကြည်မှုခိုင်မြဲသွားလို့သံဃာယုံကြည်မှုခိုင်မြဲသွားလို့ ဘုရားတရားသံဃာဘောတကယ်အပြည့်ဝအတိအကျယုံကြည်ပြီဆိုရင်မြတ်စွာဘုရားက မလုံနဲ့အပြည့်ရှိတယ်ဆိုမလုံတော့မပြောနဲ့အပြည့်ရှိတယ်ဆိုမပြောတော့မကြံတွေးနဲ့အပြည့်ရှိတယ်ဆိုမကြံတွေးတော့ဘုရားကိုယုံတော့ဘုရားကိုယုံတော့ဘုရားရဲ့အဆုံးအမတရားလည်းယုံတယ်ဘုရားရဲ့အဆုံးအမတရားလည်းယုံတော့အဆုံးအမတိုင်းလက်နာကျင့်ကြံနေတဲ့ သံဃာတွေကိုလည်းယုံတယ်အဲတော့ဖရာယုံတရားယုံသံဃာယုံငါးပါးသီလလုံးယုံတယ်ဒါကြောင့်မို့အော်ဒီနေရာမှာစဉ်းစားကြည့်ပေါ့တကယ်ဖရာယုံတကယ်တရားယုံတကယ်တရားသံဃာယုံတဲ့ပုဂ္ဂိုလ်မှာ ယရဏသုံးပါးကိုယုံကြည်စိကကိုးကွယ်တဲ့ပုဂ္ဂိုလ်လို့ခေါ်တာမဟုတ်ပါယရဏသုံးပါးကိုယုံကြည်စိကပိုးကွယ်တဲ့ပုဂ္ဂိုလ်ကိုဗုဒ္ဓဘာသာဝင်ခေါ်တာမဟုတ်လားမယုံကြည်ရဲ့နော်ဗုဒ္ဓဘာသာဝင်လို့ဆိုတော့လည်းပဲနာမည်ခံဗုဒ္ဓဘာသာဝင်ပေါ့ဗုဒ္ဓဘာသာဝင်စစ်စစ်မဟုတ်ဘူးပေါ့မဟုတ်လား ခုန၅ပါးသီလပြည့်စုံ လုံခြုံတယ်ဆိုတာယရဏသုံးပါးမယုံမဲနဲ့လုံမမလားယုံကြည်မှပဲလုံတာမဟုတ်လားဒါဖြင့်ယရဏသုံးပါးမယုံပဲနဲ့ဖရာကိုဖျက်လို့ဖျက်စီလို့အမနာပပြောတရားဖျက်လို့ဖျက်စီလို့အမနာပပြောသံဃာဖျက်လို့ဖျက်စီလို့အမနာပပြော အဲဒါလိုပုံကိုယ်တွေဆိုရင်ယုံတဲ့ပုံကိုယ်တွေခေါ်ရမလားမယုံတဲ့ပုံကိုယ်တွေမယုံတဲ့ပုံကိုယ်တွေဆိုရင်ဗုဒ္ဓဘာသာဝင် စစ်စစ်ဟုတ်ပါမလားဘယ်လိုဗုဒ္ဓဘာသာဝင်ခေါ်ရမလဲနာမေကံဗုဒ္ဓဘာသာဝင် ဟုတ်တယ်မဟုတ်လားဒါနာမေခံထားတာဗုဒ္ဓဘာသာဝင် ဒါပြန်စိတ်ထဲကတော့ဘာဘာသာဝင်တော့ဗုဒ္ဓဘာသာကိုမယုံကြည်ရင်တော့မိစ္ဆာဒိဋ္ဌိပဲခေါ်တာမဟုတ်လားအဲမိစ္ဆာဒိဋ္ဌိပဲပေါ့နာမည်ကဗုဒ္ဓဘာသာစိတ်ဓာတ်ကမိစ္ဆာဒိဋ္ဌိဟုတ်ကဲ့လားမှားတဲ့အယူယူပြီးဆိုရဲကလှုပ်ရဲ့အမှားတွေလှုပ်မလားအမှန်လှုပ်မလား အမှားတွေလုပ်ရင်ဒုက္ခများမလားဒုက္ခများမလားဒုက္ခပဲများမှာပေါ့ဒီတော့ဗုဒ္ဓဘာသာဝင် ဖြစ်ပြီဆိုတော့အတိအကျယုံကြည်ရင်အဓိကမတတ္တာခေါ်တဲ့ကိုယ်တွေ့အားထုတ်လို့ရရှိတဲ့ယုံကြည်မှုအဲ့ဒါနဲ့ပြည့်စုံရတယ်နောက်တစ်ခါ အဓိကမမဟုတ်သေးဆိုလည်းပဲဘုရားတရားသံဃာယရဏသုံးပါးအကြောင်းကိုသေးသေးချာချာသိထားတဲ့အတွက်ခေါဏလို့အသေးခံနိုင်လောက်အောင်မယုံကြည်တော့လည်းပဲတက်တက်ဝင်ဝင်ဆွဲဆွဲမြဲမြဲယုံကြည်နေတဲ့ပုဂ္ဂိုလ်မရှိဘူးလားအဲ့ဒီပုဂ္ဂိုလ်တွေကိုဩကပ္ပနာတ္တာရှိတဲ့ပုဂ္ဂိုလ်တွေလို့ခေါ်တယ်ဘုရားအကြောင်းတရားအကြောင်းသံဃာအကြောင်းကောင်းကောင်း သိထားလို့သိတဲ့အတိုင်းဉာဏ်ထဲမှာသက်ဝင်ယုံကြည်နေတာအဲ့ဒီယုံကြည်တာကိုဩကပ္ပနာတတ္တာခေါ်တယ်ဩကပ္ပနာတတ္တာရှိတဲ့ပုဂ္ဂိုလ်များလည်းပဲအဓိကမတတ္တာခေါ်တဲ့လက်တွေ့တရားသိခြင်းကြောင့်ဖြစ်ပေါ်တဲ့ယုံကြည်မှုတတ္တာလောက်အာမကောင်းတော်လည်းပဲတော်တော်လေးဆွဲမြဲခိုင်မြဲတဲ့ယုံကြည်မှုတတ္တာမပြည့်စုံဘူးလား ပြည့်စုံပြီဆိုတော့အဲ့ဒီပုဂ္ဂိုလ်မျိုးကငါးပါးသီလအပြည့်အဝမလျုံကြည်ဆောင်တော့မှပဲများသောအားဖြင့်တော့မလုံခြုံဘူးလားလုံခြုံတယ်အများသောအားဖြင့်လုံခြုံတယ်ဆိုတာမြတ်စွာဘုရားရဲ့အဆုံးအမလိုက်နာတာပဲမဟုတ်လားအဲ့လိုဆိုရင်တော့သူ့ကိုဗုဒ္ဓဘာသာခေါ်နိုင်သလားမခေါ်နိုင်ဘူးခေါ်နိုင်တယ်ဗုဒ္ဓဘာသာပဲဒီလိုမဟုတ်ဘဲနဲ့ ရားတရားသံဃာကိုနည်းနည်းမှမယုံကြည်ပဲနဲ့ဘုရားပြောတာနားမထောင် တရားဟောတာနားမထောင်သံဃာကို ပြစ်မှားတယ်ဆိုလို့ရှိရင်တော့ဒါနာမေကံဗုဒ္ဓဘာသာမိစ္ဆာဒိဋ္ဌိပဲဟုတ်တယ်မဟုတ်လားမိစ္ဆာဒိဋ္ဌိမှားသောအယူရှိတယ်ဆိုကြတဲ့ကလုံမိရင်လဲအမှားပြောမိရင်လဲအမှားကြံတွေးမိရင်လဲအမှားပဲပေါ့အဲ့ဒီအမှားကြောင့် အမားတွေလုံးမိပြောမိကြံတွေးမိခြင်းကြောင့်ရတဲ့အကျိုးဟာကဆင်းရဲကျိုးလားဆိုးကျိုးလားဆင်းရဲကျိုးရောဆိုးကျိုးရောဟုတ်ကဲ့လားအဲ့ဒီဆင်းရဲကျိုးကြောက်တယ်ဆိုတဲ့ပုဂ္ဂိုလ်ဟာအကြောင်းကြောင့်အကျိုးဖြစ်တဲ့သဘာဝကိုနားလေသဘောပေါက်လို့ကြောက်တာလား နားလေသဘောပေါက်မှုမရှိလို့ကြောက်တာလားနားလေသဘောပေါက်လို့ကြောက်တာသူဟာကံကံရဲ့အကျိုးကိုယုံကြည်တယ်ကံဆိုတာအကြောင်းတရားပဲကံရဲ့အကျိုးဆိုတာအဲ့ဒီအကြောင်းကြောင့်ဖြစ်တဲ့အကျိုးပဲဟုတ်ကဲ့လားအဲ့ဒါယုံကြည်တယ်ဒီတော့အဲ့ဒီဆိုကြဆင်းရဲကျိုးမကြောက်တဲ့လူကတော့မသိလို့နားမလဲလို့မကြောက်တာ သဘာဝတရားကို မသိလို့နားမလည်လို့မကြောက်တာဟုတ်တယ်မဟုတ်လားမသိလို့နားမလည်လို့မကြောက်တာဆိုတော့အဲ့ဒီမသိတဲ့လူကို လူမိုက်ခေါ်မလားလူလိမ္မာခေါ်မလားလူမိုက်ပါဠိမှာဘာလဆိုတာရှိတယ်ဘာလဆိုတဲ့စကားလုံးကိုလူမိုက်လို့ခေါ်တာက ခိုးဆိုးတိုက်ခိုက်နေတဲ့ပုဂ္ဂိုလ်လို့ဆိုလိုတာမဟုတ်ဘူးမသိတဲ့ပုဂ္ဂိုလ် stupid လို့ခေါ်တာမသိတဲ့နားမလည်တဲ့ပုဂ္ဂိုလ်ကိုဘာလာလို့ခေါ်တာအဲ့ဒီဘာလာကိုအင်္ဂလိပ်ကဘာသာပြန်တော့ foolish လို့ပြန်တယ်အမှန်တော့အဲ့ဒီဘာလာက foolish တော့မဟုတ်ဘူး stupid လုံးဝအ လုံးဝနတ်ဘာမှမသိတဲ့ပုဂ္ဂိုလ်ဘာလာအဲ့ဒီဘာလာတွေဟာအကြောင်းကျိုးသဘာဝမသိတော့အကြောင်းကြောင့်အကျိုးဖြစ်တဲ့သဘာဝနားမလဲတော့ဆိုးကျိုးဆင်းရဲကျိုးကိုသူတို့ကြောက်သလားမကြောက်ဘူးဒါကြောင့်ဆိုးကျိုးဆင်းရဲကျိုးကိုမကြောက်ဘူးဆိုလို့ရှိရင်ဩတ္တပတရားမရှိတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ဟာဘာလပဲဒီပုဂ္ဂိုလ်ဟာဘာလဒါကြောင့်မလို့ပါဠိစကားလုံးမှာတခါတည်းဟာဘာမှမသိတဲ့ကလေးနှုတ်တို့ကလေးနှုတ်ညာကလေးအဲ့ဒီကလေးတွေကိုဘာလလို့သုံးတယ်တခါတည်းကြတော့အဲအဲ့ဒါလည်းမသိတဲ့ပုဂ္ဂိုလ်လို့ဆိုလိုတာပဲအဲ့တော့အဲ့ဒီဘာလခေါ်တဲ့ အကြောင်းအကျိုးအကောင်းအဆိုးအမှားအမှန်ကိုခွဲခြားဝေဖန်ပြီးမသိတတ်တဲ့ပုဂ္ဂိုလ်တွေကိုဘာလခေါ်တယ်အဲ့တော့မသိတော့ကသူကအမှားတွေပဲလုပ်မယ်အမှားတွေပဲပြောမယ်အမှားတွေပဲကြံတွေးမယ်ဒါကြောင့်အဲ့ဒီဘာလခေါ်တဲ့ပုဂ္ဂိုလ်တွေကိုသူတို့ဟာ ဒုစိန်တိတစိန်တိမကောင်းတာအပြစ်မကင်းတာတွေပဲကြံစည်နေလေရှိတယ်တဲ့ဒုစရိုက်တွေကိုပဲကြံစည်နေလေရှိတယ်ဒုဗ္ဗာတိတဗာတိပြောရင်လဲဒုစရိုက်စကားတွေပဲပြောလို့ရှိတယ်တဲ့ဒုက္ကဒကမ္မကာရီ လှုပ်ရင်လည်းပဲဒုစရိုက်အလုပ်ပဲလှုပ်လို့ရှိတယ်တဲ့အဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဒုစရိုက်ပဲပြောဒုစရိုက်လှုပ်ဒုစရိုက်ကြံတွေးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကိုဘာလလို့ခေါ်တယ်တဲ့ဒါဘာလရဲ့အင်္ဂါ၃ပါးပဲတဲ့ဒုစရိုက်ကဘယ်နှပါးရှိလဲ ကာယဒုစရိုက်ဘလောက်ဝစီဒုစရိုက်ဘလောက်မနောဒုစရိုက်ဘလောက်ကာလကာလကာယဒုစရိုက်သုံးပါးဘာတွေလဲဝစီဒုစရိုက်၄ပါးက မနောဒုစရိုက်၃ပါးကသူတစ်ပါးပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအဘိဓါသူတစ်ပါးကိုပျက်စီးစေလိုခြင်းပြာပါဒ မာရင်သောအယူဝါဒကိုယုံကြည်စိတ်ကကိုးကွယ်ခြင်းမိစ္ဆာဒိဋ္ဌိဟုတ်လားအဲ့ဒါကဘာသုံးပါတော့ဟုတ်ကဲ့လားကိုင်းဆိုစံတက်သက်ခိုးခြင်းမာယွင်ကာမဤသုံးဝမကြကာယကံ ဆိုကာယဒုစရိုက်၃ပါးဘာပါလဲ ဂုံတိုက်ရိုင်းမိုက်ချမ်းညစ်အနှစ်မပါပြောဆိုတာလေးပြဝစီကံမူသာဂုံတိုက်ရိုင်းမိုက်ချမ်းညစ်အနှစ်မပါပြောဆိုတာလေးပြဝစီကံ terrible ဝစီဒုစရိုက်ပဲနှစ်ပါးပါပါလေဟိုဟာကြားဘူးလားဟမ်အာလုံးတ attva တွေ လိမ်ညာလှည့်ပြားရှောင်ရှားကြပါစေကောက်ကျစ်စင်လဲရှောင်လဲကြပါစေဂုံကြောစကားရှောင်ရှားကြပါစေယန္တန်စကားရှောင်ရှားကြပါစေအနစ်မဲ့စကားရှောင်ရှားကြပါစေအကျိုးမဲ့စကားရှောင်ရှားကြပါစေကြားဘူးလား ဘယ်တော့မှကြားဘူးတော့အဲ့ဒါဘာကိုအရှောင်ခိုင်းတာတော့ဝစီဒုစရိုက်၄ပါးရှောင်ရှားကြပါစေဝစီဒုစရိုက်၄ပါးရှောင်ရှားရင်မပြောပဲပါဇက်ပိတ်နေရမှာလားမလုပ်ရမလို့ပြောတာကတော့ပါဇက်ရှိပြောရမှာပဲပြောတဲ့အခါကျတော့ဘာပြောရမ ဝစီသူစရိုက်၄ပါးပဲပြောရမယ်ဟုတ်ကဲ့လားဝစီသူစရိုက်၄ပါးပဲပြောရမယ်လိန်ပြောမဲ့အစားမှန်တာပြောဂုံချောမဲ့အစားသူနှုတ်ဦးတို့အစိအဆက်ဖြစ်စေတဲ့စကားပြောကြံနိုင်ရန်ဆိုင်မနဲ့စကားပြောမဲ့အစားနူးညံ့သိမ်မွေးတဲ့စကားပြောအကျိုးမရှိအနစ်မရှိတဲ့စကားပြောမဲ့အစား အကျိုးရှိပြီးအနှစ်ပြည့်တဲ့စကားပြောဟုတ်ကဲ့လားအဲ့လိုလုပ်ရမယ်ဒါကြောင့်ဟုတ်မှန်ကျိုးရှိအနှစ်ပြည့်၍ပြရဝါစာချိုသာစကားမေတ္တာထားပြောကြားကြပါစေအဲ့ဒါကဝစီသူစိယသူစိယတွေပဲပြောကြပါဒါပြောတာမဟုတ်လား တ attva တွေအားလုံးမစီသူစရိုက်တွေပဲပြောကြပါစေမေတ္တာပွားတာဟုတ်ကဲ့လားဝစီသူစရိုက်တွေပဲပြောရင်ကောင်းကျိုးတွေပဲရမလားဆိုးကျိုးတွေပဲရဟုတ်ကဲ့လားသူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစီစဉ်းစားအယူမှာသုံးပါမနောကံဟုတ်ကဲ့လား ဆိုသူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစီစဉ်းစားအယူမှာသုံးပါမနောကံသူပစ္စည်းကိုရလို့တွေးကြံ သူပြည့်ရန်ကိုကြံစီစဉ်းစားအယူမှသုံးပါမနောကံ နော်ဒုစရိုက်ပဲနှစ်ပါးပါပါလေသူတော်ဘာပစ္စည်းကိုမိမိပစ္စည်းရဖြစ်စေလိုသမှုရှေးရှုကြံစီခြင်းရလိုသမှုရှေးရှုကြံစီခြင်းပါဠိလိုအဘိဇာပါဠိလိုပါလဲ ဘိဇာသူတစ်ပါးကိုပျက်စီးစေလိုတဲ့စိတ်ရှိခြင်းသူတစ်ပါးနာမည်ပျက်စေလိုတယ်သူတစ်ပါးဂုဏ်သိက္ခာကျစေလိုတယ်သူတို့ဘာလုပ်ငန်းကိန်းငန်းပြည့်စုံလို့တယ်သူတို့ဘာစီးပွားပြည့်စုံလို့တယ်သူတို့ဘာခန္ဓာကိုယ်အနာတရားဖြစ်စေလို့တယ်သူတို့ဘာကို စိတ်ဆင်းရဲစေလို့တယ်လှုပ်သမျှမအောင်မြင်စေလိုဘူး အဲ့ဒါသူတစ်ပါးကိုပျက်စီးစေလို့ခြင်းမဟုတ်လားပါဠိလိုပါတော့ရာပါဒအယူဝါဒမှားယွင်းခြင်းအယူဝါဒမှားယွင်းခြင်းဆိုတာဘာသာအယူဝါဒမှားယွင်းတာလေအယူဝါဒမှားတာပဲမိစ္ဆာဒိဋ္ဌိလောကီရေကိစ္စတွေမှာမှားယွင်းအယူဝါဒမှားယွင်းနေတာလေမိစ္ဆာဒိဋ္ဌိပဲဟုတ်ကဲ့လား အဲ့ဒါဘာခေါ်လဲမနောဒုစရိုက်၃ပါးဟုတ်ကဲ့လားဒီတော့မနောဒုစရိုက်ဆိုရင်သူတစ်ပါးပစ္စည်းရလို့တဲ့စိတ်မရှိရဘူးသူတစ်ပါးကိုပျက်စီးစေလို့တဲ့စိတ်မရှိရဘူးမှန်ကန်သောအယူဝါဒကို ယုံကြည်စိကကိုးဝယ်ရမယ်ဒီလိုမဟုတ်လားဒီတော့ခုနပြောတဲ့အကြောင်းကျိုးအကောင်းဆိုအမှားမှန်သဘာဝကိုသိတဲ့ပုဂ္ဂိုလ်ကပညာရှိသူတော်ကောင်းအဲ့ဒါကိုမသိတဲ့ပုဂ္ဂိုလ်ကလူမိုက် လူမိုက်ဆိုတော့လူယုံမာတဲ့ပါတာပေါ့မိုက်မှမိုက်ပြီဆိုရင်တော့ယုံမာတော့ပြီပေါ့ယုံမာတယ်ဒီတော့အဲ့ဒီဒုရဝပစ္စည်းကိုမိမိပစ္စည်းဖြစ်စေလိုသမှုရှေးရှုကြံစီတယ်သူတို့ဘာကိုဖြည့်ဆည်းစေခြင်းနဲ့စိတ်ရှိတယ်။ငါသူ့ကိုဘယ်လိုနာမည်ပြအောင်လုပ်ရပါမလဲ။ ငါသူ့ကိုဘယ်လိုအလုပ်မပြေးအောင်အနှောင့်ယှက်မအောင်မအောင်နှောင့်ယှက်ပေးရပါမလဲသူ့သေးအောင်ကဘယ်လိုလုပ်ရပါမလဲအနာရိယဖြစ်အောင်ဘယ်လိုလုပ်ရပါမလဲစသည်ကြံစည်နေတာအဲ့ဒါဟာပြာပါဒပြီးတော့အဲ့လိုသူတော်ဘာပျက်စီးဖို့ပဲအချိန်နဲ့အမျှကြံစည်နေတယ်ယူဆပြန်တော့လည်းပဲ မှားယွင်းတဲ့မိစ္ဆာအယူယူတဲ့မိစ္ဆာဒိဋ္ဌိအဲ့ဒီသုံးမျိုးသောအကြံစီကိုကြံစီတဲ့လူဟာကောင်းတာကိုကြံစီတာလားဆိုးတာကြံစီတာလားဒုစရိုက်ကိုကြံစီတာလားသူစရိုက်ကြံစီတာလားအဲ့ဒီပုံကိုယ်တွေဟာ သိနာလဲတဲ့ပုဂ္ဂိုလ်တွေလားမသိနာမလဲတဲ့နတ်လပိန်တုံးတွေလားပါဠိလိုပါခေါ်တော့ဟောဟုတ်ကဲ့လားအဲ့တော့အဲ့ဒီအကြံစီမျိုးကြံစည်းနေရင်တော့သူကဘာလလက္ခဏာနဲ့ပြည်စုံသွားပြီသူဘာလဖြစ်ပြီအဲ့တော့ကြံစီတာကိုကမှမကောင်းတာကြံစီတော့ပြောတဲ့အခါကကောင်းတာပြောမလားမကောင်းတာပြောမလား ကောင်းတာပဲပြောမှာပဲလိမ်ပြောမယ်ဂုံချောမယ်ကြံနေရိုင်းဆိုင်တဲ့စကားပြောမယ်အကျိုးမရှိအနစ်မရှိတဲ့စကားပြောမယ်အဲ့ဒါတွေပြောရတာသူ့မှာအကောင်းလို့မထင်ဘူးလားတချို့များလိန်နာများဗျောင်းလိန်နေတော့ဗျောင်းလိန်နာကတယောက်တည်းကိုလိန်နာမဟုတ်ဘူးအများစုကိုလည်းလိန်နာမဟုတ်ဘူးတတိုင်းပြည်လုံးကိုလိန်နာမဟုတ်ဘူးတကဘာလုံးကိုလိန်နာ တလောကလုံးကိုလိမ့်တာပြောင်းမှတကယ်ပြောင်းလိမ့်တာအဲ့လိုပုံကိုမရှိဘူးလားမှန်ပါဗျာအံ့ဩစရာကောင်းနော်နော်တော်တော်အံ့ဩစရာကောင်းတယ်အဲ့တော့အဲ့ဒီပုံကိုယ်တွေကိုပါဠိလိုဘယ်လိုနာမည်တတ်မလဲပါဠိပါဗျာပါဠိပဲဟုတ်ကဲ့လား လူမိုက်လူယုံမှာပေါ့အဲထို့အတူပဲသူတော်မကိုညှင်းဆဲနှိပ်ဆဲတပ်ဖြတ်တယ်လူပဲဖြစ်စေတိရစ္ဆာန်ပဲဖြစ်စေနတ်ပဲဖြစ်စေသူနိုင်သမျှညှင်းဆဲနှိပ်ဆဲတပ်ဖြတ်တယ်သူတော်မပစ္စည်းတနည်းနည်းနဲ့ယူတယ်အရှိန်အဝါသုံးယူတယ်လူယူတယ်လက်နဲ့ပြယူတယ် ဘယ်လိုယူယူပိုင်ရှင်မပေးတဲ့ပိုင်ရှင်ကကြည်ကြည်ပြူပြူမပေးတဲ့ပစ္စည်းယူတာမှန်သမျှအဲ့ဒါအဒိဏဒါနပေါ့ဟုတ်ကဲ့လားအဲ့ဒါလိုယူတယ်နောက်ကာမဂုဏ်တို့မှလည်းမှောက်မှောက်မှမှကျင့်တယ်တဝိုက်တော်အဖြစ်ဖြစ်စေတက်ရိုက်တက်ရိုက်ဖြစ်စေအာရမဖြစ်စေအဲ့ဒါလိုလုံနေတဲ့ အဲ့ဒီအလုပ်တွေဟာကောင်းတဲ့အလုပ်တွေလားမကောင်းတဲ့အလုပ်တွေလားဒုစရိုက်လားသူစရိုက်လားဒုစရိုက်အဲ့တော့အဲ့ဒီဒုစရိုက်အလုပ်လုပ်တော့ဒီလက္ခဏာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုပါဠိလိုဘယ်လိုနာမည်တတ်မလဲပါဠိပဲဥရင်ကြတော့မြန်မာကြတော့ လူမိုက်လူယုံမှာပေါ့မဟုတ်ဘူးလားမိုက်ဆိုတာအမှောင်ပြောတာမဟုတ်လားအမှောင်နဲ့ကြာသွားရင်ဘာတွေ့ရဘာမှမတွေ့ရဘူးအဲ့တော့အမှောင်သမားကဘာမြင်မနှုံးဘာမှမမြင်ဘူးဘာသိမနှုံးဒါကြောင့်သူ့ကိုလူမိုက်လို့ခေါ်တာပေါ့မဟုတ်လားအမှောင်သမားလားအလင်းသမားလား မြတ်စွာဘုရားလက်ထက်ကတခါတယောက်ဩခုနမနောဒုစရိုက်မှာကြံခဲ့တယ်သူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစီစဉ်းစားအယူမှပါတယ်ဓမ္မမနောကဟုတ်ကဲ့လားအဲဒါ ဟိုဟာကြားဘူးလားသူပစ္စည်းကိုရယူလိုခြင်းကင်းကြပါစေသူအကျိုးကိုဖျက်ဆီးလိုခြင်းကင်းကြပါစေအယူမှားကိုဆွဲယူလိုခြင်းကင်းကြပါစေဘာပြောတာလဲမနောဒုစရိုက်၄ပါးရှောင်ရှားကြပါစေဟုတ်တယ်မဟုတ်လား မကောင်းတာတွေမကြံတော့ဘူးဆိုတော့ဒီစိတ်ကငြိမ့်နေမှာလားတခြားဘာမှမကြံတော့ဘူးလားအဲမကောင်းတာမကြံရင်တော့ကောင်းတာကြံမှာပေါ့ဒါကြောင့်ယူမှာကင်ညာလောဘကိုသိမ့်ဒေါသထိန်အေးငြိမ့်ကြပါစေယူမှာကင်ညာဆိုတာမိစ္ဆာဒိဋ္ဌိဆိုတဲ့ မနှောတုစရိုက်ကင်းကြပါစေလောဘသိမ့်ဆိုတာသူတစ်ပါးပစ္စည်းကိုရလို့သမှုရှေးရှုကြံစီတဲ့လောဘမရှိကြပါစေနဲ့ဒေါသထိန်ဆိုတာသူတစ်ပါးကိုဖျက်ဆီးခြင်းနဲ့ဒေါသမဖြစ်ကြပါစေနဲ့အဲ့လိုမဟုတ်ဘူးလားဒုစရိုက်နဲ့သူစရိုက်ရှင်းရှင်းသွားတာနော်ဒုစရိုက်တွေမပြုမိကြပါစေနဲ့သူစရိုက်တွေပဲပြုမိပြောမိကြံတွေးမိကြပါစေ။ ဒါကြောင့်ယူမှားကင်ကြလောဘကိုသိမ့်ဒေါသထိန်အေးငြိမ်ကြပါစေဟုတ်လားကဲအဲ့ဒါဆိုအာလုံးတတ္တဝါတွေသူပစ္စည်းကို ဒီတော့ဒုစရိုက်ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ရှောင်ပြီးတော့ကာယသူစရိုက်ဝစီသူစရိုက်မနောသူစရိုက်တွေပဲကျင့်ကြံပွားများအထောက်နိုင်ကြပါစေဒါဖြင့်ဒုစရိုက်ရှောင်လို့သူစရိုက်ပြုုံနဲ့ပြီးပြီလားလို့ဆိုတော့မလုံလောက်သေးပါဘူးတဲ့ဟုတ်တယ်မဟုတ်လား ဒါနပြုအောင်မှာပါတဲ့သီလလည်းဆောက်တည်အောင်မှာပါတဲ့ဘာဝနာလည်းပွားများရအောင်မှာပါတဲ့အဲ့ဒီသိက္ခာသုံးပါအကျင့်သုံးပြပြည့်စုံမှပဲကိုယ်စိတ်နှဖျားချမ်းသာပြီးတော့လူအင်ဆန္ဒပြေဝကြမှာပါတဲ့ဟုတ်ကဲ့လားဒါကြောင့်အာလုံးသတ္တဝါတွေဥစ္စာဒနာပြေစုံကြပါစေ။ အလူဒါနာပြုနိုင်ကြပါစေကိုခြင်းသီလပြည့်ထိနိုင်ကြပါစေဥပုပ်သီလစောင့်နိုင်ကြပါစေသမထတရားပွားနိုင်ကြပါစေဝိပဿနာတရားပွားနိုင်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကိုယ်စိတ်နှပြချမ်းသာကြပါစေ လူအင်ဆန္ဒမှန်သမျှပြေဝကြပါစေအဲ့ဒါလို့ဆိုရင်သူတော်ကောင်းစစ်စစ်ဖြစ်ပလားဖြစ်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာပူလောင်နေသလားငြိမ်းအေးနေသလားအဲ့ဒီငြိမ်းအေးတဲ့စိတ်ဓာတ်ကသူ့ပဝန်းကျင်ငြိမ်းအေးတဲ့အချိန်မဟုတ်ဘူးလားဟုတ်ပါဘူး။ဟပ်ပြီဆိုရင်ပဝန်းကျင်ကမငြိမ်းအေးဘူးလား။ ဒါကြောင့်မလို့သူတော်စိတ်မြအငြိမ့်တလွမ်းပါကဘာဒီပါစေ လဲပြီလားအမြဲတမ်းပို့နေတဲ့မေတ္တာဘာပို့နေတဲ့ဆိုတာခုနားလဲပြီနော်ကဲဒါဖြင့်အစကနေပြီးတော့ပြန်ပြီးဖြည်းဖြည်းအတိဘယ်သိအာယုံပြုပြီးပူဇော်မှာအာလုံး ခြုံပြောလိုက်လို့ရှိရင်အဲ့ဒီမေတ္တာဘုရားတတ္တဝါအလုံးဘာလတွေမဖြစ်ကြပါစေနဲ့ပန္တိတတွေသာဖြစ်ကြပါစေဆိုတဲ့အဓိပ္ပာယ်မဟုတ်လားပန္တိတကိုမြန်မာကပညာရှိလို့ဘာသာပြန်တယ်ပညာရှိလို့ဘာသာပြန်ရုံနဲ့မလုံလောက်ဘူးပန္တိတကိုဘာသာပြန်ရင်ပညာရှိသူတော်ကောင်းလို့ဘာသာပြန်မှာ ပြည့်စုံတယ်ပါဠိမှာပန္တိတဆိုတာပညာရှိုံရှိတာမဟုတ်ဘူးသူတော်ဘာကောင်းတာအဲ့ဒီပညာရှိပုတ်ဆိုတဲ့ပုဂ္ဂိုလ်တွေကအမျောအမြင်ဉာဏ်ပညာနဲ့ပြည့်စုံတဲ့အတွက်အကြောင်းအကျိုးအကောင်းဆုံးသဘာဝကိုသိမြင်တော့ဒုစရိုက်ရှောင်တယ်သူစရိုက်ပြုတယ်ဒုစရိုက်ရှောင်သူစရိုက်ပြုပြီဆိုရင်အဲ့ဒီပုဂ္ဂိုလ်သူတော်ကောင်းဖြစ်မလားသူယုံမှဖြစ်မ အဲဒါကြောင့်ပန္တိတဆိုတာပညာရှိသူတော်ကောင်းလို့ဘာသာပြန်မှပြည့်စုံမယ်ဒါကြောင့်ဒီမေတ္တာဘုရားဘာလတွေမဖြစ်ကြပါစေနဲ့ပဏိတတွေဖြစ်ကြပါစေဘာလဖြစ်နေသမျှဆင်းရဲနဲ့ပဲတွေ့မယ်ပဏိတဖြစ်မှပဲချမ်းသာနဲ့တွေ့မယ်ဟုတ်ကဲ့လားအခုပြောတဲ့အဓိပ္ပာယ်များအရင်ကသိဘူးသလား ပန္တိတရဲ့အဓိပ္ပာယ်လေမသိဘူးနော်ကြားလည်းမကြားဘူးဘူးဟုတ်လားကဲဒါဖြင့်အသေဝနာစဘာလာနံဆိုသမှာ န္တိတာနိသသေဝနာကိုပြန်ဆိုတော့မှာအဲ့ဒီမှာပန္တိတာကိုဘယ်လိုဘာသာပြန်ထားလဲ ပညာရှိသူတော်ကောင်းလို့ဘာသာပြန်တယ်မဟုတ်လားစိတ်ထားဖြူစင်တဲ့ပညာရှိသူတော်ကောင်းပညာရှိတယ်မြန်မာစကားပြောတဲ့မြန်မာစကားကအတိပ္ပယ်ထွက်တဲ့ပညာရှိနဲ့မလုံလောက်ဘူးတချို့ပညာရှိကပညာရှိတိုင်းသူတော်ဘာကိုနှိပ်စက်တာမရှိဘူးလားရှိပါရဲ့ဗျာပညာရှိတိုင်းဒုစရိုက်အမျိုးမျိုးပြုတာမရှိဘူးလား အဲအဲ့ဒီလူမျိုးကိုပန္ဒိတလို့ခေါ်တာမဟုတ်ဘူးပါဠိကပန္ဒိတလို့ခေါ်တာမဟုတ်ဘူးသူကတော့ဘာလပဲဘာလမှာပညာဉာဏ်ထက်မြက်တဲ့ဘာလပေါ့ဘာလပညာဉာဏ်ထက်မြက်ပြီဆိုထက်မြက်တိုင်းသူတော်ကနှိပ်ဆက်ပြီပေါ့မဟုတ်ဘူးလားအဲ့ဒါပန္ဒိတပါဠိမှာပန္ဒိတဆိုတာက ပညာရှိသူတော်ကောင်းဒါကြောင့်မလို့ဒုစရိုက်ရှောင်ကျင်ဒုစရိုက်ရှောင်ကျင်နဲ့ဆိုရဲကသူတော်ကောင်းဖြစ်နေမလားဒုစရိုက်ရှောင်ကျင်ကြောင်းကျိုးမြင်၍အကြောင်းအကျိုးသဘာဝကိုလည်းနားလည်သဘောပေါက်တယ်ဖြူစင်စိတ်ဓာတ်ဒါကြောင့်စိတ်ထားကလည်းဖြူစင်တယ် အဲ့တော့စိတ်ထားဖြစ်စဉ်တဲ့ပုံကိုကြတော့သူတော်ဆိုးလားသူတော်ကောင်းလားအဲသူတော်ကောင်းပေါ့ဒါကြောင့်ဗန္တိတန်နိသသေဝနာဒုစရိုက်ရှောင်ခြင်းကြောင်းကျိုးမြင်၍ဖြူစင်စိတ်ကြသူတော်မြတ်ကိုစီကပ်မိတင်းဆက်ဆံပေါင်းခြင်းသင်ရခြင်းသည်၎င်းအဲ့တော့လူရင်းကတော့ပန္ဒိတဆိုတာပညာရှိသူတော်ကောင်း ပညာရှိုံနဲ့မဟုတ်ဘူးเนาะသူတော်ကောင်းတယ်စိတ်ဓာတ်ဖြူစင်တာဘူးဒီတော့အခုပြောရခဲ့တဲ့ကြံတွေးတော့လဲဒုစရိုက်ပြောဆိုတော့လဲဒုစရိုက်ပြုလုပ်တော့လဲဒုစရိုက်ဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာဘာလာလားပန္တိတလားဘာလာဟို ပါဠိမှာတန်တဆိုတာရှိတယ်တန်တဆိုတာသူတော်ကောင်းအဲ့ဒီတန်တသူတော်ကောင်းကတော့သူကပညာရှိခြင်းလည်းရှိမယ်မရှိခြင်းလည်းမရှိဘူးသို့တော့စိတ်ထားဖြူစင်တဲ့ဘယ်တော့မှသူ့စရိုက်ဒုစရိုက်ကိုမပြုဘူးသူ့စရိုက်ပြုတယ်အဲ့ဒါအဲ့ဒီပုဂ္ဂိုလ်ကိုတန်တခေါ်တယ်အခုနပဏိတာကတော့သူကပညာလည်းရှိတယ်စိတ်ထားဖြူစင်တဲ့သူတော်ကောင်းလည်းဖြစ်တယ် သို့တော်လည်းပဲတန်တလို့ပါဠိမှာသုံးပြီဆိုတော့ပန္ဒိတတဲ့သူကအဆင်မြင့်တယ်ဟိုအများကြားဘူးလားမသိဘူးကြားဘူးလားသူမိုက်ရှောင်လွဲသူတော်မြဲအမြဲစီကတ်သည်ဆိုတာသူမိုက် သူမိုက်တရားပယ်ချထားတန်တတရားပွားများသည်ဆိုတာရဘူးနော်မကြဘူးကြဘူးဝင်လို့လည်းမကြဘူးနဲအဲ့ဒါမဟုတ်ဂုံတော်ဘုရားရှိခိုးနောက်ဆုံးက စာမျက်နှာတသလင်းကြိတ်မှာစာမျက်နှာတသလင်းကြိတ်မာတွေ့တော့ဓမ္မပါဠဇတ်တော်တဲ့ဓမ္မပါဠဇတ်တော်နောက်ဆုံးကတွေ့လားစာမျက်နှာဘယ်လောက်တော့ ဓမ္မပါဠဇတ်တော်ကဲအဲ့ဒါကိုအတိပ္ပယ်မပြောဘူးဖြည်းဖြည်းဆောင်ပုတ်ဖအဲ့ဒါသဘောပေါက်လိုက်မယ်ခေါင်းစည်းရစဖဓမ္မပါဠဇတ်တော်ဆိုတဲ့ခေါင်းစည်းရစဖ ဖာအောင်ပြန်ဖာအောင်အဲ့ဒါကိုပြန်ဖာအောင် အဲ့ဒီတန်တဆိုတာဘာပြောတာလဲအဲ့ဒါပြောတော့ကောသူယုံမှာလူမိုက်ရဲ့ဘာလရဲ့တရားကိုဖယ်ထားပြီးတော့တန်တသူတော်ကောင်းရဲ့တရားပဲနာကြတယ်ဟုတ်ကဲ့လားဆိုရှင်းသွား ဟုတ်သလားအဲ့ဒီဓမ္မပါဠိအမျိုးထဲမှာလူတွေဟာငငယ်ရွယ်ရွယ်နဲ့မသေးဘူးတဲ့ကြီးမှပဲသေးတယ်တဲ့အဲ့ဒါဘာကြောင့်နှုံးလို့ပါမောက္ခဆရာကြီးကသိရင်လို့မေးတာဘာကြောင့်လဲတော့အဲ့ဒါပဲလူရင်းကဒူစီရရှောင်းပြီးတော့ သူစရိုက်ကျင့်လို့ဒါကြောင့်ငင်းတဲ့ရွယ်နဲ့မသေးကြကြီးမှပဲသေးကြတယ်ကုသိုလ်အကြောင်းထောက်ပံ့ကြအောင်ဂိုင်းဒီနေ့တရားဆုံးပြီမကောင်းလားအဲ့ဒီဓမ္မပါဠဇတ်တော်တရားအမတန်ကိုကောင်းတာအဲ့ဒါရအောင်ချက်ခဏခဏရွတ်အဲ့လိုဆိုလို့ရှိရင်ဒုစရိုက်ရှောင်ပြီးတော့သူစရိုက်ပဲပြုဖို့တတိမဖြစ်ဘူးလား အဲလို့ဆိုရင်သူတော်ကောင်းဖြစ်ပြီးချမ်းသာပြီဒါကြောင့်ဒီကနေ့ယောဂီတို့ဟာဒုစရိုက်နဲ့သူစရိုက်တရားတို့ရဲ့အကျိုးသွားနှစ်ခုကိုခြားနာအောင်သိပြီးတော့သူစရိုက်တရားပြုခြင်းအပြင်မိမိတို့မျိုးဆွေထဲမှာငယ်သူတွေမသေးဘဲနဲ့ကြီးမားသာသေးပြီးတော့မသေးခင်စัจကြတဲ့သူစရိုက်တရားတွေကြောင့် ဒါနသီလဘာဝနာတရားတွေကိုပွားများအထောက်နိုင်ကြလို့ဆင်းရဲငြိမ်းရာနိဗ္ဗာန်ကို လင်းမြန်စွာ ရောက်နိုင်ကြပါစေ။